အဲဒီကသာရကာလေးတစ်ခုထုတ်ပြီးတော့နေမြတ်ပြောရပါဘူးဆက်ဆက်လက်ပြီးတော့ခဏသမရာသုံးပါးကိုသိကြဖို့လိုပါသေးတယ်အဲဒီတည်းမှာကရုဏာတော်တော်အရေးပါပါတယ်ကရုဏာစိတ်ခံပါတရားဖြစ်ကြောင်းပါရမီကောင်းတွေကိုသိရှိနေမှာအဖြစ်လို့လဲဆိုတော့ဒီကရုဏာက တန်လျက်ဆင်းရဲတာကိုအများတကာရဲ့စော်ကားမှုခံလို့ခံနိုင်စွမ်းရှိလို့ပါအဲဒီလိုပါရမီတွေပြည့်လို့နောက်ဆုံးမတရားကိုရှာဖွေပြီးတော့အရတ္တပညာနဲ့ခြေတာတွေအဲယုံနာလေးရဲ့အဖြစ်ပြနိစ္စရူပနာတ္တဖြစ်လို့ဒီဝိပဿနာဉာဏ်နဲ့အရှင်တိုင်းကြည့်ပြီးတော့နောက်ဆုံးအရတ္တမနဲ့ကြည့်တာတွေမှာလည်းအကုန်လုံးရှင်းလိုက်တာအရတ္တပညာတော်ကြီးကြတော်မူသွားတယ် ရတမဉာဏ်တော်ကြီးရတာနဲ့ပဲသမိတဉာဏ်တော်ကြီးရောရှားရှားပြားမှာပြည့်စုံနေတဲ့ဉာဏ်တွေပေါ့။ခေါင်းလုံးပြည့်စုံလာတာပဲ။အဲဒါဖလတ်တံလာခေါ်ရတယ်။အကျိုးရဲ့ပြည့်စုံခြင်းလို့ဆိုပါတယ်နော်။အကြောင်းပြည့်တော့အကျိုးအလိုလိုပြည့်သွားတာ။အဲဒီလိုကြောင်းကျိုးပြည့်စုံပြီးတော့မြတ်စွာဘုရားဟာဒီရရှိထားတဲ့အမှန်တရားတွေ တ္တဝါတွေအားလုံးရစီဖို့ရပါလို့သုံးတတ်တော်မူပါတယ်ဒီကရာနဲ့ဆောဘုရားထာမောက်ပါတယ်ကွာသူမိတာရှင်လေးဘဝနဲ့ပုဒ်တော်ဘောဓိယာဒီနေ့ကိုယ်တိုင်အမှန်တရားတွေသိပြီးရင်တတ္တဝါတွေကိုလည်းသိကျင်မယ်သိအောင်နီးလန်းနေကြမယ်ဆိုတော့စိတ်ပတိယုံခံခြင်းနဲ့ဘဝပေါင်းများစွာဒါနအစိုက်ရပါရမီတွေဖြည့်ဆည်းပြီးတော့နောက်ဆုံး သိကြည်နိုင်တော့တဲ့ဘုရားအရေးချင်းဘုရားရဲ့ခုံတော်တွေပေါ့ဒီအကုန်လုံးပြည့်စုံပါလားပြည့်စုံပါတော့အဲ့ဒါမှာဆရာလောက်ဘွားတဲ့ကတတ္တဝါတွေအကျိုးကိုဆောင်ရွက်ခဲ့တဲ့အလေးဟာပြည့်စုံထားတဲ့အပေါ်ပြည့်စုံပြီဆိုတော့ပိုးပြီးတော့ကိုတတ္တဝါတွေအကျိုးကိုဆောင်ရွက်တော်မူပါလားအဲ့ဒါတတ္တိကတာကမ္မရာခေါ်တယ်တတ္တဝါများကျိုးများရေးအတွက်ဆောင်ရွက်တယ်ဆိုတာပေါ့ ဒီချိန်ကစပြီးတော့ဘယ်သိဆောင်ရတယ်ဆိုရင်ဆရာဖြစ်ကြီးနေ့တည်းနဲ့ကိုရဲ့ကိုဘက်ပါပေါ့ပြိမိပါစံတဲ့အဖြစ်တက်တော်ဖြစ်စေနောက်ဆုံးဒုပဒပရပတ်ချုပ်တာအဖြစ်ပေါ့လေဆရာကိစ္စကိုဆောင်တော်မူပါတယ်ဆရာဒီလောက်အထိသတ္တဝါနဲ့အကျိုးကိုဆောင်ရွက်သွားတယ်ဆိုတာ ဒီရက်မှာ24နာရီရှိတယ်။ဒီ24နာရီကသိစိတ်တော်မူတဲ့အချိန်ဟာ2နာရီ2နာရီတာလောက်ပဲရှိ။နာရီပဲရှိ။ကျန်တဲ့အချိန်တွေဟာတတ္တဝါရဲ့အကျိုးများဖို့အတွက်အပြည့်ဆောင်ရွက်တော်မူတာ။ဒါသရဏခေါ်တဲ့ကရုဏာတဝိဇ္ဇာခေါ်တဲ့အသိပညာတဒီမျိုးမရှိဘူးဆိုရင်တတ္တဝါရဲ့အကျိုးကိုဆောင်ရွက်ဖို့မလွယ်တဲ့ကိစ္စပါ။ နေရာဌာနမှာဝိသကရဏတမ္ပါဏဆိုတဲ့ပုံမှာဒီဝိဇ္ဇာနဲ့ပြည့်စုံတဲ့အတွက်တတ္တဝါတွေပေါ်ပဲလေအကျိုးပြုတယ်သရဏခေါ်တဲ့အကျင့်ကရုဏာတစ်မျိုးနဲ့ပြည့်စုံတဲ့အတွက်တတ္တဝါတွေဟောဘယ်လိုကျိုးပြုတယ်ဆိုတဲ့အချက်ကလေးနည်းနည်းထည့်သွင်းပြီးတော့ပြောပြရစီမြတ်စွာဘုရားဟာဝိသဝိသတံပါဏအတိညာနဲ့ပြည့်စုံတဲ့အတွက်တတ္တဝါများရဲ့ အဋ္ဌနတ်ထပေါ့လေကျိုးရှိမရှိနားလည်တော်မူပါလေသိတော်မူပါလေဟုတ်တယ်အတိအကျမရှိရင်ဒီဟာအကျိုးရှိသလားဒီဟာအကျိုးရှိဘူးလားဆိုတော့ဘယ်နားလည်လိမ့်မလဲညာဟာသိရည်ရှိပါလေညာနဲ့အကျိုးရှိရှိနားလည်တော်မူပြီးတော့သတ္တဝါတွေမှာကျင်နာတလားတဲ့ကရုဏာနဲ့အကျိုးမရှိတဲ့ဟာတွေကိုရှောင်ရှားစေတယ်အကျိုးရှိတဲ့ဟာတွေကိုအတုံးချစေတယ် ကရုဏာတမရှိဘူးဆိုရင်ဒီတိုက်ပြစ်ထားမှာပေါ့ဒီကြရာဖြစ်ဒီလိုနေမှာပေါ့ဟောအကျိုးမရှိတဲ့ဟာကြီးအပြုတ်ကိုရတော်မြတ်စွာဘုရားကရုဏာနဲ့ဟန်တာတော်မူအကျိုးရှိတဲ့ဟာတွေကိုအထောက်ချပြတော်မူတယ်ဘယ်လောက်အကျိုးများတယ်လဲဒါကဒီပညာနဲ့ကရုဏာဟာသိအရေးပါတယ်ဆိုတာနားလည်ခြင်းတော့နားလည်ပါဘူးဒီမြတ်စွာဘုရားဘုရားဖြစ်ပြီးတဲ့နောက်ဒီတတ္တဝါတွေထံ ဘာဖြစ်လို့ချင်းကရတာလဲဆိုတော့ဒီရက်ကလေးသိဖို့လိုပါတယ်ဒီရချက်ကတော့အခြားမဟုတ်ပါဘူးဒီနေ့ကိုယ်တိုင်လမ်းမှန်ပြီးတော့တတ္တဝါတွေလည်းလမ်းမှန်ရောက်အောင်ကျင့်ဖို့မယ်ဆိုတာပါဒီရချက်ကဘုရားလုံးဝပြီးပါလာတဲ့အတိုင်းသတိရဉာဏ်ကြီးရတော်မူတော့လမ်းမှန်နဲ့လမ်းမှန်ကောင်းကောင်းမြတ်စွာဘုရားမှာရှင်းသွားတယ်ဒီတော့တတ္တဝါတွေသိကြရတာဟာ လမ်းမှန်လေလမ်းမှားတွေကိုပယ်ရှားပေးဖို့လမ်းမှန်ပြဖို့ဖြစ်တတ်တယ်။ဘာလို့ဖြစ်တတ်တယ်လဲ။အလံကျင်လာမှုကရုဏာနဲ့ဖြစ်တတ်တယ်။ဒီပြင်ပါရေးခြင်းမှမပါဘူး။အခုကြည့်ရင်လို့မပါဘူး။နာမည်ကြည့်ရင်လို့မပါဘူး။တတ္တဝါရဲ့အဲကိုတပည့်ကြီးဖြစ်ဖြစ်ရင်လို့ပြန်တယ်ဒါဒီဘာမှမပါဘူး။မာကရုဏာတက်တဲ့နဲ့ဖြစ်တတ်တာ။ကရုဏာနဲ့တတ္တဝါတွေခံဖြစ်တတ်ပြီးတော့ တ္တဝါတွေနဲ့ရောရောနှောနှောနေကြလားဒါငါရကပဲဒီဒီလေးပါးနဲ့ထောက်ပံ့နေတဲ့သူပဲဒါကငါကိုကြည်ညိုတဲ့မင်းပဲတတိကြီးပဲစပြီးပါဘူးဒီရောနှောနှောနေနေရတော့ဆိုသူတို့နာနဲ့ချင်းကပ်ပြီးတော့ဘုရားကိစ္စပြီးပြီးတဲ့အခါစိတ်ငြိမ်နဲ့တော်ကြောင်းကိုပညာဉာဏ်နဲ့ခေါ်တော်မူတယ်စိတ်ငြိမ်တဲ့နေရာမှာနေပါဘူးလေအဲဒီလိုစိတ်ငြိမ်တဲ့နေရာနေတယ်ဆိုတာလဲ ဉာဏ်မရှိတဲ့ပုဂ္ဂိုလ်မနေနိုင်ဘူး။သိဉာဏ်နဲ့နေရနေမှအကျိုးရှိတယ်ဆိုတာပေါ့ဒီအတိရှိတယ်ပေါ့။ဒီချက်လေးမှတ်သားစရာသိကောင်းပါလေ။ဒါတော့ဘုရားရဲ့နိလန်းတွေကိုလိုက်လာတဲ့ပုဂ္ဂိုလ်များေးလိုက်လာလို့ကျေးကျေးဇူးရှိတယ်လို့ရရှိပြီးတော့ဒီကလိုက်လာရာမိမှမြင်ကြလို့တဲ့ပုဂ္ဂိုလ်များမြင်ကြနေတဲ့ပုဂ္ဂိုလ်များ ဆရာနီလန်လေးထိုက်တန်တယ်များအတိအကျလို့ပါပဲပြီးတော့ဒီနီလန်ကိုသိကြည့်ရင်နီလန်ယူတဲ့ပုဂ္ဂိုလ်တွေကရှင်းတတ်တဲ့အခါရှင်းတာသမဏဟုနဲ့ရှင်းတတ်တဲ့ခုပြောနေလို့ဖြစ်ကြလို့ရှိရင်လည်းပဲမယူမသေးရှင်းတော်ကြအဖြစ်တွေများပြီးတော့သွားနိုင်တယ်ရှင်းတို့မျက်မြင်တို့အဖြစ်တွေများနဲ့ခတ်ခေါ်ပါခတ်ချင်းရင်းမိတတ်ကိုဆိုတာပေါ့ဒီမှာမိမိစရာလေးရပါပါတယ်စိတ်ကောင်းတဲ့စိတ်ကြရသည်စိတ်ကြရ ခုနအကြောင်းပြည့်စုံမှုအကျိုးပြည့်စုံမှုတတ္တဝါများရဲ့အကျိုးစီးပွားကိုဆောင်ရွက်မှုဆိုတဲ့အဲ့ဒီအချက်ကလေးတွေလည်းပဲစိတ်စဉ်းစားကြရနီးကြရကောင်းပါလားလောကမှာတချို့ချို့ပုဂ္ဂိုလ်တွေအကြောင်းမပြည့်စုံပဲနဲ့တနည်းအားဖြင့်လည်းပဲမပြောပါတော့တဲ့အကြောင်းလေးနဲ့တိုးတက်ကြီးပွားနေပြီဆိုလို့ရှိရင်ဒီနည်းပအဝန်းကျင်က ရှိနေကြတာသိကြတယ်ဒီပုဂ္ဂိုလ်အကြောင်းမရှိဘဲနဲ့အကြောင်းမတန်ဘဲနဲ့ထောင်ကြီးဝနေဒီပါနာမည်ကြီးနေဒီပါဆိုတာဒီလိုအထင်လေးအမြင်လေးဖြစ်ပြီးတော့ဝဲပြီးတော့လည်းပြောရစေကြတယ်ဒါတော့အကြောင်းကြီးပါလေအကျိုးကရတဲ့နေရာမရဘူးဆိုရင်သူ့ကိုယ်ကလေဝိရိယကညံ့ကံကညံ့ဉာဏ်ကထိုက်လို့ဒီလိုဖြစ်ရတာပဲဆိုပြီးတော့ စိတ်ရဲ့ညာကမတက်တာတာဘူးလောကဒီတော့အကြောင်းကျိုးပြည့်စုံပါလေရဲ့အများရဲ့အကျိုးကိုမဆောင်ရခုဆိုရင်အများရဲ့လူစားခြင်းမခံရဘူးတကူကောင်းဆံကိုယ်ကိစ္စကိုဆောင်ရွက်သွားသူသွားသူပါလို့ဒီလိုလည်းပဲသမုတ်ခံရတယ်မြတ်စွာဘုရားမှာတော့အဲ့ဒီဟာတွေဘာမှမဟုတ်ဘူး။ကြောင်းလည်းပြည့်စုံတယ်၊အကျိုးလည်းပြည့်စုံတယ်၊တတ္တဝါများအကျိုးလည်းပဲတည်မှုတယ်။ဘုရားတို့အမှန်တရားလေ့လာတဲ့နယ်တွေက ခွန်ကြီးတို့တွေဟာသူများတို့အမှန်တရားသိစေခြင်းလည်းရှိတယ်ဒီချက်သိပြီးတော့ပြည်ထားရမှာပါအောင်မြင်တဲ့တရားဝတ်စရာအောင်မြင်တဲ့ကမ္မထမ်းစရာဖြစ်ရတဲ့မိမိကြားလိုက်တဲ့ဤတိုင်အားထုတ်လို့သူတို့မှာကိုယ်နှုတ်အမူအရာလေးကိုယဉ်ကျေးပြီးတော့သိကြမှုလေးတွေရပါစေဆိုတဲ့ဒီသဘောထားမျိုး ထားတတ်ဖို့ဒီရေချင်မျိုးထားတတ်ဖို့သိအရေးကြီးပါတယ်။ကျန်တဲ့စာတွေကဒီရဲ့အတွင်းထဲမှာဘုန်းကြီးနေခံရပါတယ်။ယောဂီထိရောက်အောင်တရားပြနိုင်ရေးအတွက်ဘာလုပ်ရမလဲတဲ့။ဘုန်းကြီးကတော့ရှင်းပြလို့ရှင်းလိုက်ပါတယ်။ကိုယ်တိုင်ရှင်းပြအောင်ပြောအောင်အားထုတ်ကိုယ်တိုင်ရှင်းပြအောင်အားထုတ်လို့ရှိရင်နောက်ပရိယတ်နဲ့တွဲဆက်ပြီးတော့ အများပေါ်မှာမေတ္တာကရုဏာကြီးပါးစွာထားပြီးတော့တတ်မှန်စင်ရှင်လေးသင်ကြားနိုင်တာပဲတတ်မှန်စင်ရှင်ကြားနိုင်လို့ရှိရင်ဖြစ်ရောက်တာပဲအောင်မြင်တာပဲဒီအနေပတ်သက်ပြီးတော့ပြောပြရတာကတော့အများကြီးရှိပါတယ်မြတ်စွာဘုရားဟာအဲလမ်းမှန်ညွှန်တဲ့မြတ်စွာဘုရားဟာဘလောက်ကြီးကျယ်ကြီးမြတ်တယ်ဆိုတဲ့အဖြစ်ကိုနည်းနည်းလေးသဘောပေါက်အောင်ဆိုပြီးတော့ဘုန်းကြီးကလမ်းကြောင်းလေးဖော်ပြရတာပါပြီးတော့မြတ်စွာဘုရား ပါရမီတွေနောက်ဆုံးပြည့်စုံပြီးတော့ပရိသေတွေနေတဲ့အခါမျိုးမှာပြီးတော့တရားရောက်လို့တွတ်ထွက်တဲ့အခါမျိုးမှာတရားဖြစ်တဲ့အခါမျိုးမှာအရတ္တဉာဏ်နဲ့တောက်ယူတဲ့ဉာဏ်နဲ့ရတဲ့အခါမျိုးမှာသမစိတ်ကြတရားဥရတဲ့အခါမျိုးမှာဒါတော့အခြားဆန့်ကျင်ဘက်ဉာဏ်တွေကိုတရားတစ်ဖြင့်နှိမ်နှင်းတဲ့အခါမျိုးမှာ အပြီးဓမ္မတာဝတိတာမအပြီးဓမ္မတရားဟောပြီးတော့ပြန်ဆင်းတဲ့အခါမျိုးမှာနောက်ဆုံးပြိဋိဘဆန်တဲ့အခါမျိုးမှာကမ္ဘာလောကကြီးတကယ်အောက်ကိုတည်ရည်ပေါ့လေဖြစ်ခဲ့ပါတယ်။ဒါဟာအမညာပုဂ္ဂိုလ်ကြောင့်ဖြစ်တာမဟုတ်ပါဘူး။အမနာကြီးကျယ်ကြီးများလို့ဖြစ်တဲ့အနေပါ။ဒါတွေလည်းပဲထောက်ထားကြရတယ်ပါ။အဲ့ဒီလိုအကြောင်းနဲ့အကျိုးနဲ့ပြည့်စုံပြီးတော့တတ္တဝါများရဲ့အကျိုးကို တည်ခိုးလာတော်မူတဲ့မြတ်စွာဘုရားရဲ့လမ်းမှာညွှန်တဲ့မြတ်စွာဘုရားရဲ့ကြီးကျယ်မြင့်မြတ်ပုံတွေကိုဆင်ခြင်လိုက်လို့ရှိရင်သိအားရတဲ့ကောင်းလားအဲဒီလိုကြီးကျယ်မြင့်မြတ်တဲ့မြတ်စွာဘုရားရဲ့အဆုံးအမခံယူရမှာရဟန်းဖြစ်နေပဲဖြစ်ဖြစ်သာမဏေဖြစ်နေပဲဖြစ်ဖြစ်ဒီလိုက်ရှင်ဖြစ်နေပဲဖြစ်ဖြစ်လူ့ကြောင့်ယောဂီဖြစ်နေပဲဖြစ်ဖြစ်ပါဘူးရှင်းတော့လားဒီလိုမြင့်မြတ်တဲ့ လမ်းကောင်းဖွင့်ပြတဲ့ဘုရားသာသနာမှာပြည့်နေလို့မတော်ဘူးလုံလဝရိယရှိမှကြိုးစားမှတော်မယ်ဆိုတာပေါ့လေမြတ်စွာဘုရားရဲ့ကြည်ကျင်ခြင်းမြတ်ပုံတွေကိုဆင်ခြင်လိုက်လို့ရှိရင်တိတ်အားတက်လာတာဝိရိယတွေပိုကောင်းလာတာဆင့်ဆင့်ဆင့်ဆင့်ဝိရိယတွေခါရတက်လာတာပဲအဲ့ဒါလိုနည်းနဲ့လည်းပဲဝိရိယကိုတိုးမြှင့်ပေးရတယ်ဒီကိစ္စကတော့တောင်းမှလည်းဒီတိုင်းလေးတွေ နောက်နေ့ကျမှဆက်ပြီးတော့ပြောပါဦးဒီတာပဲဆက်ကြအောင်